အခန်းကြီး26အငယ်1မှ6ထိုကာလ၌ယူဒပြည်မှာတည်ခြင်းဆိုလက်တန့်သောစကားဟုမူကားငါတို့၌ခိုင်ခံ့သောမြို့ရှိ၏ကယ်တင်ခြင်းကျေးဇူးကိုပြအိုးရင်တန်းအရာ၌စီရင်ခံထားတော်မူလိမ့်မည်တကားတို့ကိုဖွင့်ကြလောတစ္ဆာဆောင်၍ဖြောက်မှတ်သောလူမျိုးဝင်ပါစေ စိတ်နှလုံးတည်ကြည်သောသူသည်ကိုရိုနိုင်ခိုလုံသောကြောင့် ငြိမ်သက်ခြင်းတသက်ရှိမည်အကြောင်းစောင့်ရှောက်တော်မူလိမ့်မည်။ဟာရဘုရား၌အစဉ်အမြဲခိုလုံကြလော့။သာရဘုရားသည် အိဆာသာရခိုလုံရာ ဖြစ်တော်မူ၏။မြင့်သောအရ၌နေသော သူတို့ကိုရှုံချတော်မူ၏။မြင့်မြတ်သောမြို့ကိုဖြို၍မြေတိုင်အောင် နှိမ့်ချလျက်မြေမှုန့်ထဲမှထားတော်မူ၏။ကြော်နှင်းခြင်းကို ခံရလိမ့်မည်ဆင်းရဲသောသူနှင့်ငတ်မွတ်သော သူတို့သည်ကြော်နှင်းကြလိမ့်မည် အငယ်9မှ17ဖြောင့်မတ်သောသူသည်ဖြောင့်သောလမ်း၌တောတတ်၏။အိုဖြောင့်မတ်တော်မူသောဖျားကိုရိုဒီဖြောင့်မတ်သောသူ၏လမ်းခီးကို ပြင်ဆင်တော်မူ၏။အိုထာဝရဖျားအကျွန်ုပ်တို့သည်တရားတော်လမ်း၌တောလျက်ကိုရောကိုမျောလင့်၍ကိုရောဤအမိဘွဲနာမတော်ကိုစိတ်နှလုံး၌တတလျက်ရှိပါ၏။ညအခါအကျွန်ုပ်သည်စိတ်နှလုံးနှင့်ကိုရောကိုတောင့်တပါ၏ ။နံနက်အခါအကျွန်ုပ်သည်အတွင်းဝိညာဉ်အားဖြင့်ကိုယ်တော်ကိုရှာပါ၏။မြေပေါ်မှာအမှုကိုစစ်ကြောစီရင်တော်မူသောအခါ၊လောကီသားတို့သည်တရားကိုသင်ကြ၏။မတရားသောသူသည်ကျေးဇူးကိုခံရသော်လည်း၊တရားကိုမသင်တတ်ပါ။တရားကျင့်ရာပြည်၌ပင်အဓမ္မပြု၍ထာဝရဘုရား၏ဘုန်းတော်ကို ပမာဏမပြုတတ်ပါ။အိုထာဝရဘုရား၊လက်တော်ကိုချီတော်မူသော်လည်း၊သူတို့သည်မမြင်မမှတ်ကြပါ။သို့သော်လည်း ကိုရောဤလူတို့အဖို့စိတ်အားကြီးတော်မူကြောင်းကို သူတို့သည်မြင်၍အရှက်ကွဲကြပါလိမ့်မည်ကိုရောဤရန်သူတို့ကို မီးလောင်ရပါလိမ့်မည်အငယ်၁၂မှ၁၈အိုထာဝရဘုရားကိုရောဒီအကျွန်ုပ်တို့အားညီတက်ခြင်းကို ပေးတော်မူလိမ့်မည်အကြောင်းမူကားအကျွန်ုပ်တို့၏အမှုရှိသမျှတို့ကိုအကျွန်ုပ်တို့အဖို့ပြုတော်မူ၏အကျွန်ုပ်တို့၏ဖျားသခင်သာရဖျားကိုရောမတပါအခြားသောသခင်တို့သည်အကျွန်ုပ်တို့ကိုအစိုးရကြပါပြီယခုမူကားကိုရောအားဖြင့်သာ နာမတော်ကိုချီးမွမ်းကြပါမည်ထိုသခင်တို့သည်တည်ကြပါပြီတဖန်အသက်မရှင်ရကြပါတင်းငိမ့်သားဖြစ်၍ထမ်းမြောက်ခြင်းမရှိရကြပါ သူတို့ကိုကြည့်ရှုဖြစ်စီ၍သူတို့၏အမှတ်မြမရှိစေခြင်းဟံပယ်ရှင်းတော်မူပြီးအိုထာဝရဘုရားအကျွန်ုပ်တို့အမျိုးကိုတိုးပွားစေတော်မူပြီးအကျွန်ုပ်တို့အမျိုးကိုတိုးပွားစေသဖြင့်ဘုံကြီးတော်မူ၏ပြည်တော်ကိုပတ်ဝန်းကျင်၌ကျယ်စေတော်မူပြီးအိုထာဝရဘုရားသူတို့သည်ဆင်းရဲခံရသောအခါကိုယ်တော်၌စီးကပ်ကြပါပြီဆုံးမတော်မူသောအခါဆုတောင်းပတနာစကားကိုတွန်လောင်းကြပါပြီ ကိုဝန်ဆောင်သောမိမသည်သားဖွားချိန်ဤသောအခါနာကျင်၍နာကျင်ခြင်းဝေနာကြောင့်အော်ဟစ်တဲ့ကဲ့သို့ထိုသူအိုထာဝရဖျားအကျွန်ုပ်တို့သည်ရှေ့တော်၌ဖြစ်ကြပါပြီအကျွန်ုပ်တို့သည်ကိုဝန်ဆောင်၍နာကျင်ခြင်းဝေနာကို ခံရတော်လဲလေကိုဖွားတဲ့ကဲ့သို့ ဖြစ်ကြပါပြီတကားပြည်သားတို့သည်ကဲတင်ခြင်းသို့မရောက်ကြ လောကီသားတို့သည် မလဲကြပါ အငယ်19မှ21ကိုတော်ဤလူသေးတို့သည် အသက်ရှင်ကြပါလိမ့်မည်ငါ၏အသေးကောင်တို့သည်လည်းထမ်းမြောက်ကြပါလိမ့်မည်မြေမှုန့်၌နေသောသူတို့နိုး၍တည်ခြင်းဆိုကြလော့အကြောင်းမူကားကိုရောဤနှင်းသည်မြက်ပင်တို့ကိုပေါက်စေသော နှင်းကဲ့သို့ဖြစ်၍မြေသည်လည်းမိမိတင်းကြိုင်သားတို့ကိုထုတ်ဖော်ရပါလိမ့်မည်ငါ၏လူတို့လာကြအတွင်ခံတဲ့သို့ဝင်၍ သင်တို့ကိုကွယ်ကာသောတံခါးများကိုပိတ်ထားကြ။အမျက်ကာလလွန်သည်တိုင်အောင် ခဏသာပုန်းရှောင်၍နေကြလော့။အကြောင်းမူကား၊ထာဝရဘုရားသည်မြေကြီးသားတို့ကို သူတို့ဒုစရိုက်ကြောင့်အပြစ်ပေးလိုသောငှါ၊မိမိအရပ်ဌာနထဲကထွက်တော်မူ၏။ထိုအခါမြေကြီးသည်မိမိ၌ရှိသောအသွေးကိုဘော်ပြရလိမ့်မည်။မိမိ၌အသေခံရသော သူတို့ကို နောက်တဖန်ဝှက်၍မထားရ